ကျေးဇူးရှင်မဟာဗောဓိမင်းထေရတော်ဘုရားကြီးမဟာမြတ်တော်စခန်းအတွင်း၌23ရက်3လ2010ခုနှစ်တွင်ဟောကြားတော်မူသောကုသိုလ်ရှင်နှင့်ပညာရှင်တရားတော် ပြီးတော့ဘုရားဘာဝနာသင်ယူတော်တဲ့ခေါ်ပါပဲသို့တော့သူကျင့်နေတဲ့သူအကျင့်ပြအောင်ပြီးတော့မမပါသူကျင့်နေလို့ကြောင်းနေပြီးတာဟုတ်ပါပြီးတော့တခါမတွေ့ရဘူးမကူရဘူးဆိုရင်သူချမ်းသာတာမဟုတ်ဘူးကိုနောက်ကဒုနဲ့ တော့ဘလောက်ပြီးနေငါဆိုင်နေတယ်မလို့စက်ကြပါလားဘူးမှန်ပါဘူးငါနဲ့စက်ကြပါလားဝေးနေဝေးတယ်ငါဆိုင်နေတယ်အထုတ်ပြီးနေနေစီမှန်ပါဘူးအဲ့လိုပြောတဲ့အချိန်မှာဝေးတဲ့နဲ့ခရီးလို့ဒီခါတာပူတော်ကြီးနဲ့ကတော့နှစ်တော်ဝါတော့ပဲရှိကြပါသေးတယ်မှန်ပါဘူးအဲ့တော့လူချင်းနေတာဝေးတာပြောတာမဟုတ်ဘူးညာနဲ့နေတာဝေးတာပြောနေတယ် မှန်ပါတယ်။အဲ့တော့တို့ဒီခုနကပြောထားတဲ့အမေရိကန်နဲ့ပါတဲ့ဂျပန်နဲ့ပါတဲ့သုံးမှုတွေဟင်ဟင်သုံးမှုပဲကြောက်တာအဲ့အမေရိကန်နေလာယူတော့မရနိုင်ဘူး။ကျမ်းပါပါဆရာ။ဟင်အဲ့တို့ဂျပန်ကလာယူတော့ကျမ်းပါပါဆရာ။ဒါလေဒီလာဒီမှု ဗျာဘုန်းကြီးကြီးကျန်မှာမကြီးပြန်လာပေါ်ပါဟောဒီမှာဘယ်နည်းရှိနေလို့မြင်ရမှာအနည်းရှိမှမမြင်ရမှာဘယ်ကဲလို့ဆရာတော်ပြိုင်နေတာရေးကိုလုံးမြင်လို့ပါမြေတော့ပြောမယ်နေတာရေးကိုမျိုးလုံးနဲ့ပုံလို့ရမှာလားညာနဲ့ပုံလို့ညာနဲ့တော့မှာသူကရှင်းမှမနေဘူးကဟင် ရေတို့ပါလို့အမေရိကန်ကဆွဲနေတာလည်းတို့ဥလောက်ပြီ။ဘာညုံမဆက်ကုန်ရှိဟုတ်တော့ဒါအားနဲ့ဘူးလား။ဒါအားနဲ့ဒါအားတို့ဟိုဘက်ကအဲပို့တဲ့ဘက်ကလွှဲနေကြရစီ။တို့ရေရင်ဘက်ကတို့ဖမ်းနေကြရစီရ။မှန်ပါပါ။ဟုတ်တော့မှန်ပါပါ။ငါကလုံးလွှဲရည်ရဲမို့။မှန်ပါပါ။ဘက်ကလွှဲတာဘက်ကဖမ်း။မှန်ပါပါ။ဟုတ်တော့ တို့ဒီညံ့နေတဲ့ဘက်ကသီလသမာဓိပညာသိက္ခာတဲ့အခုဒုက္ခအဲ့ဒါဆိုဒုက္ခရောမိဘကိုရဲ့သာပြီးဟုတ်လားဒုက္ခရောမိဘသာဟာမိတဲ့သာပြီးပါဗမာရာဘူးရင်ဗမာနေပါပါတဲ့ဟုတ်လားအေးအဲရှမ်းလာဘူးရင်ရှမ်းနေပါမှာပါပဲဒီလိုငါဘူးရင်ဒီလိုနေပါမှာပဲဟုတ်လားအေးအဲ့ဒါကဘုက္ကူပါဟုတ်လားဘုက္ကူ ပြီးတော့သူပင်ကိုညင်နဲ့ပါဖို့ပါတယ်ဒီသားညင်နဲ့ပင်ကိုညင်ဒီသားညင်ဆိုတာမျိုးရိုးညင်ပြောတာပင်ကိုညင်ကဘုရားသက်သက်ကဘုလိုခဲ့တဲ့ညင်ပြောတာဒါကိုဘုရားကဆိုလို့ဒီမှာပြတယ်ဟုတ်တော့ဘုရားကအဲ့ဒီညင်နဲ့တော့ပြင်နေတာဟုတ်ဟုတ်နော်သာဝကမှမရဘယ်သူမှပြင်ဘူးပါလေဟုတ်နော်အဲ့တော့ခန္ဓာကိုယ်အတ္တပေါ်သူမှန်တာမျိုးရှိနေပြီခန္ဓာကိုယ်အတ္တပေါ်ပဲရှိတယ် ဟုတ်နော်ညာမျက်စိနဲ့ကြည့်မှတောင်တာတွေ့မှာမှန်ပါဟုတ်ကဲ့တွေ့နေမှာမလားဗျာဒီနားကတော့ဘူးဟင်ဟင်ဘဘောဘောပါလားဟုတ်ရှိနေတယ်ဘာကြီးလဲဟုတ်ကဲ့ဟင်ဟင်ကဲဘယ်လိုဘောတော့ရှုဦးစားတော့ဘိုးပဲဆန်ဆုံးပေးရမှာဟင်ဟင်ပါလေပါလေပါလေဟင်ဟင် တို့လာတော့တို့ပဲတွေ့လို့လားမဝဲပါနဲ့ဟုတ်ကဲ့တဲ့တာပြ။တဲ့တဲ့တာပြရေကိုပြတာပါပါ။ဒီကဘလူးစ်ပဲလေတော့။မင်းဟာပြလက်တာပြလေဟာ။ဒီလိုပြောတော့ဗျာ။ဒီလိုပြောတော့သိမပြီးတော့။ဘာသာဘာသာဟုတ်လား။အာဘလူးစ်ပြောတာရှင်တို့။ရှုံးနေနေတော့ငါဒီတာကိုပူလာတော့ ပါလာဥစားထုတ်ဖို့တဲ့ကောင်းဒီနားမှာလေဒီဒီတာပုံပူတာပါဒီဒီကဲတော့ဘယ်ကနေကျင့်လို့အကျင့်နေယူဒီလိုလည်းမဟုတ်ဘူးဝေလည်းမဟုတ်ဘူးဟင်ဒါမျိုးကြီးအကျင့်နေယူတာဘီကာလိုသေးလားဟင်ဘီကာလိုပေါ့ဟင် ကိုယ်အိမ်ကနေကိုယ်နေရာကနေပြင်မမပြင်မမရတို့လည်းဒီလိုဒီပြင်မမမနဲ့တက်ခါအောင်ဟုတ်တော့ပြီးတော့သူ့ရဲ့အဲစိတ်ကလည်းဟိုပါပေါ်လို့ပါလာပြီးသားဝေမှုတရားဘုရားသူကဖိကပ်ပြီးသုံးမိနစ်တကူသူနားမိနစ်တကူသူသူ့လိုကိုဆက်ပါသူ့မှာကအဲ့ဒါဟိုတရားဟောလို့ရှင်လေဟိုတရားနာတဲ့ပုဂ္ဂိုလ်နှစ်ခါသုံးခါလောက်မရှိဘူးသူကပြီးဟောတယ် ကိုရီကတော့သူ့ချာမှာသူကအားသာတော့ဆိုတော့ဟုတ်ပြဒီသူတို့ကြောင့်မတရားလာတာနဲ့나이တော့ကလုံးမို့ဒီလိုပြီးခေါ်တာပဲဟုတ်ပြဒီဒီအားကတော့나이မို့ဒီမှာအဲရုပ်ကြပြီးလိုက်တာဒီအဲဟိုနာနာကြဘူးတော့ဝန်တာတော့မှာတော့သူတို့ပြန်သွားရင်မို့ဟိမောတယ်ဒီလိုတို့ဆိုင်ဆုံးမှာမဟုတ်ဘူး တခါမကောင်းတဲ့ကြားတွေကပေါ်နေကြဟုတ်လားတခါလေးကသင်္ခါရကိုထုံးတန်သင်္ခါရလောကဘုမှာကြီးပါတယ်ဒီจะจะโครูจริงเอริสายมันกองลงมันกองมันกองดีว่ามองลายป่ามันรู้ตัวยักษ์นี่ตัวตัวเวทยาเลยถูกยาแล้วนี่มาตุ้ยยังเอาอยู่มา ဒီဝဲတိုက်ခါသားတာမဖြစ်ဟုတ်ကဲ့ဘာသာပါဆိုတော့ရွတ်တိုက်ခါဖြစ်တာညမဘယ်လိုကြောက်ကြောက်တယ်ဘုရားရွတ်တိုက်ရခြင်းဟုတ်ဗျာဒီအဲတော့သူသာသနာနဲ့ကြုံနေလူကျင်နာတို့ကတတိပဲအဲ့ဒီတတိကပြုမဲ့ဟုတ်ပါ ရအဲ့ဒီတတိတတိလို့ပြောလိုက်လို့ရှိရင်တတိနောက်မှာရှိရှိတဲ့တရားဘောရိတရားတရားသုံးတဲ့ဘာဘာဘာဟုတ်နော်တတိအရေးကြီးဆုံးတယ်နော်ဘုရားဘာသာရဲ့အဲ့ကျောင်းမူစာကတတိပဋ္ဌာန်လို့ပြောတာပါဠိလိုပြောတာနော်ညာမှာဆိုတော့တတိကြဆန်းတဲ့ဒုက္ခကဘာသာတတိကြဆန်းတဲ့လူမျိုးပညာပြဆန်းတဲ့လူမျိုးမဟုတ်ဘူး မှန်ပါဗျာဟုတ်နော်ပညာလည်းအမှတ်ပဲပေါ့ဗျာမှန်ပါဗျာပညာကဆိုကြောဆိုကြောမှတ်တာတတိယကိုကိုယ်တိုင်သူ့ပြင်နာပြီဟုတ်နော်ဟုတ်နော်ဟုတ်ပါတတိယကိုကိုယ်တိုင်သူ့ပြင်နာပြီဟုတ်ကဲ့ဒါဖြစ်လို့တို့တို့ဘုရားဘာသာကကုသိုလ်ရှင်နဲ့မပြီးနေပညာရှင်တို့အထက်ဟုတ်ပါမှန်ပါဗျာဟုတ်ပါဒီကိုယ်ွယ်ရော ထူတောင်းရုံသဘောပြုရုံအဲ့ဒါကုသိုလ်ရှင်မဖြစ်ဘူးပညာရှင်မဖြစ်ဘူးမှန်ပါပညာရှင်ကတော့ကိုယ်ကိုယ်တိုင်ကျင့်မိတယ်ကျင့်ရမှာမဟုတ်ဘူးမှန်ပါဟုတ်ပါဟုတ်ပါအဲ့တော့ကိုယ်ကိုယ်တိုင်ဘုရားဟောတဲ့အဆုံးအမတွေကိုတည်ဖို့ပြီးတော့ကိုယ်ကိုယ်တိုင်ကြောက်မှာပါတယ်ဆိုတဲ့အပေကလွတ်ဖို့ဟုတ်ပါမှန်ပါဒါအပေကွာခြင်းဒီတရားဖြစ်ရှင်ရပါဘုရား တော့ဘာလို့ဘုံမောပါဒီလာတော့ပြောဘယ်ကကြိုးလာပါလိမ့်မယ်ဟောလာဟုတ်တော့ခြေတိုင်းလုံးနဲ့ခြေကြီးရုပ်နေတာဟင်ဟင်အလိုရုံအားပဲလို့တိုင်းခြေကြီးရုပ်လာပါဒီဒီတော့ခြေအဲလားခြေအဲခြေအဲပါဖြစ်တာလို့ခြေအဲဟင်ခွာဂျပန်လူကြီးကဟင်ဟင် ဒီနေ့တို့ဓမ္မယူနေတော့တပံပေါင်းချမ်းကိုပြီဒီလေဘာဖြစ်တော့လဲဟင်ဟင်ဟင်ဒီတို့ကအဲအပြစ်ပြထားတာဟုတ်နော်ပြစ်ပြထားတာကိုကိုယ်တိုင်သိရကိုကိုယ်တိုင်သိလို့ညာသူနဲ့မိတ်ဆွေသိရေးကြည့်ရရင်သူနဲ့မိတ်ဆွေသိလို့ပြုလို့ပါနော် မှန်ပါဗျာ။ဂျာမူနဲ့မိစုပြီးဖို့ပဲလို့ပါဖြစ်။ဟုတ်ကြ။မှန်ပါဗျာ။ပြီးတော့သူဂျာမူနဲ့မိစုပြီးခြင်းပညာပြောတာမျိုးပါလေ။တတိပြောတာကိုယုံစမ်းပါ။တတိကိုအာဟုအာတာပြုစမ်းပါ။ဟုတ်ပါ့။မှန်ပါဗျာ။ပညာပြောတာကိုမယုံပါနဲ့။တတိပြောတာကိုယုံပါ။ဟုတ်ပါ့။ဟုတ်ပါ့။ ကျမတတိပြောတာရှင်ပေါ့ပညာကတော့သူတွဲထားတဲ့အတိုင်းအမိပြောထားတဲ့အတိုင်းဖြေပြောထားတဲ့အတိုင်းသူကပုံမှတ်ထားတာပဲသူကအမိပြောပြီးဖြေပြောပြီးတယ်လေကိုယ်တိုင်ကိုယ်လိုလားဟုတ်ပါဘူးဟုတ်ပါဟုတ်ပါတတိကတော့ကိုယ်တိုင်ကိုယ်ပိုင်အဲ့ဒီကိုယ်ပိုင်ပြီးတာတယ်မိတ်ဆွေပေါ်တာရာသူပေါ်တာပြည်နေတာဟုတ်နော်အဲဒုတိယကသူပြည်နေကြ လူတိုင်းပြောနေကြဘူးလောဘဒေါသမောဟအဲ့ဒါပေါ့ဒီပါပဲဒီလိုလုံးနဲ့တူများပါတယ်ပုဂ္ဂိုလ်ကဒီလိုသုံးခုပေါင်းဆောင်ဟုတ်လားလောဘဒေါသမောဟဒါလည်းပါဠိစကားပါတို့ညာပါဠိနဲ့ပြောလို့ရှိရင်တော့မြင်တိုင်းကြိုက်ကြားတိုင်းကြိုက်နေတဲ့ဟာတွေရဟုတ်လားဟင်ဟင်ကြိုက်တာนี่ဘယ်လောက်များလဲဟုတ်ကဲ့သူက အဲနောပါကတော့ပါတော့ချိုးချိုးချိုးချိုးဆွဲဆွဲဆွဲနဲ့ပြောတော့ကျိုးကနားထောင်လို့ခေါ်တော့ပြစ်ပြစ်ချင်တယ်တိတ်တာဟုတ်ပါသူမှန်ပါဗျာတိတ်တာရောက်တာများတာလေသူနောက်တစ်ခေါက်ပြန်ပို့မှလည်းသူတိတ်တာကခေါ်မှလို့အဲချက်တက်ကခေါ်ပို့မှအဲ့ဒါဇာတိလာဝေးသူဇာတိလာဝေးသူပြောလို့ တွားရဲကြတော့ဟုတ်လားတွားရဲကြတော့ဘယ်နဲ့ဟိဟိဒီလောဘမရှိဘယ်လိုလုပ်ရှားလို့ရမှာလောဘရှိလို့ရှားလို့ရတာနဲ့ဟုတ်လားဟုတ်ပါဟိလောဘကိုပဲယူတူကမိတ်ကိုပေါ်တာဟုတ်လားသံဃာဘွားတော့ရှိရပါလောဘမရှိဘူးဆိုတာသံဃာဘွားရှိရပါသံဃာဘွားတော့ ပါလို့ရှိရင်အဲပါခြင်းတဲ့ဆန္ဒရှိရပါဘာဟိပါမဘာဟိမပါရင်မပါနိုင်ဘူးဆိုရင်ရောဘကဖြစ်တာပါဟုတ်နော်အဲဒီရောဘကိုပဲခိုင်းတာပါခါလူသားတော့ပါအောင်ပါလေပါရပါလေဟုတ်နော်ခါလူသားတော့ပါအောင်ပါလေပါရပါလေခန္ဓာကိုပဲခိုင်းတာမဟုတ်ဘူးရောဘကိုအဲဒီရောဘကအစွဲအညီများဆိုခန္ဓာကအစွဲအညီရှိကြည့်ကြည့်ကြားကြားလည်းမပြီးဘူး ဟိသာပါလည်းသာအဲပါရာဒီဘူးဒီတော့သွားပြီးသွားတော့ဟုတ်တော့ဟိပြီးတော့ဒုတိယယံသူကသူမချင်းမချင်းတို့သူဘာပေါ်ကိုပြင်မာတဲ့ဒေါသပဲဒီကိုယ်တိုင်ရမရရင်မပြင်မာနိုင်ဘူးပြင်မာနိုင်ပါလေခင်ဗျာသူသူစုတော်ဘူးလေအခုချိန်ကဖျားနဲ့လည်းမတွေ့ရပါလို့ ယဟန်ကြောင့်လည်းမတူရပါဘူးပိစိကဗုဒ္ဓနဲ့လည်းမတူရပါဘူးဤလူတို့အဲ့ကိုသူတော့သူကမြင်တာမဟုတ်တော့ဘုရားဘုရားမှန်းပြီးပြမှားပါမှာဗျသူစိတ်လည်းရမရမပြမှားနိုင်ဘူးဗျပြမှားနိုင်ပါဘူးပိစိကဗုဒ္ဓဟောပြမှားနိုင်ပါဘူးပြမှားပါဗျယဟန်ကပြီးတော့ဟောပြမှားပါဘူးခုချိန်ဘုရားနဲ့တွေ့ဒုက္ခကုသိုလ်များပါအမှန်တောင်းဘုရားတရားတော်အောက်ကိုဝင်ဝင်လို့ တသိန်းတိုင်းရတဲ့ဘုရားမဟုတ်ဘူးတရားတော်အောင်မပွေဘူးကုလိုကတရားတော်အောက်ပြီးခြင်းမှန်ပါဗျာဟုတ်နော်အဲတရားတော်အောင်ပါလို့မပွင့်တာတော့ခေါ်တော့ကနေကြည်နာဘာရင်းရလို့ခေါ်တော့ကနေပြောလို့ခေါ်တော့ကနေမထင်မထင်မလို့ဗျာဘုရားတော်ဘာလို့ညာလိမ့်မထင်နဲ့သူသူသိမထင်တော့သာလို့ပြပါသာလို့ပြပါဟုတ်ပါဘူးဟေးအဲ့တော့ဘုရားနဲ့တွေ့ရင်ကောင်းမယ်ထင်ပါ့မ ဟင်ဟုတ်ပါတို့ပြောနေတာသခါရှိတယ်နော်တရားပွင့်လို့ဒုက္ခရောက်ပြီရှိပါတရားပွင့်လို့ဒုက္ခရောက်ပြီရှိတရားပွင့်လို့ဒုက္ခရောက်တာမဟုတ်တို့သူရောက်ဘုရားရောက်ခမဒုက္ခဘုရားသူရောက်ကဒီဝရဒုက္ခဒီသမာနာဘုရားပွင့်လို့ဒုက္ခရောက်ဘုရားတော်ပြန်လာလို့ဘုရားဘုရားမကြည့်ဘူး ကိုယ်ဒီလေခေါ်ရလို့မဖြစ်ဘူးနိုင်ပါရဲ့ဗျာဟုတ်ဗျာတောင်းတော့ဘုရားမတို့ရပါလို့ဆိုတော့မသိဘူးမသိဘူးမသိဘူးပြပါပါဟုတ်ရောဟုတ်ရောအမှားတယ်ဟင်ဒီတော့ပြောရပြင်နေတော့တော်တယ်ရောသူကဆုံးပြောတယ်မလားလို့ဟုတ်ရောပြီးတော့မသိမသိတယ်လို့ဆိုပါမှာပဲ ဟောဟောဟာတော့မတိမတိတူလေမထင်မထင်ဘလို့လောက်တာပေါ့အဲ့ဒါမောဟပဲဟုတ်တော့မှန်ပါအဲ့တော့ဒေါသကလည်းရဲ့ခုပါဘယ်စီမောခုပါမှန်ပါကျန်တယ်မောဟကတိစ္ဆာဟုတ်ပါလေဒုမရောက်ခြင်းနဲ့အပင်လေးဖို့ဒုမရောက်ခြင်းနဲ့အပင်လေးဖို့အဲ့ဒီကူစတဲ့၃လောက်တာပေါ့ဟုတ်တော့မှန်ပါတခါတို့ ပါပဲကြတော့ဘုရားကတချို့နေရာမှာကေရောပါလာလို့ပြောပါဟုတ်တော့နေရရဲ့သတိကံရဲ့သိတာဘသူရကေဆိုတာသိတာကြည်သာလို့ပြောတာဘသူတွေရောက်တော့အလူမတပူတွေရောက်တာအလူမတဘုရားကဘုရားပြန်ဟောကျောင်းတကကျောင်းပြန်ဟောအလူမတပူတွေရောက်တာသူလည်းသူလည်းသိတာကြည်သာမှုတချို့နေရာဘုရားကတေဟောပါတာပဲဟောပါ ဟုတ်တော့ဒီတာဖြစ်ခဲ့တာကိုမှန်ပါဟုတ်တော့အဲ့ဒါတို့ရှိနေတဲ့တို့နေတိုင်းသုံးနေတဲ့အဲ့ဒီကြိုက်ပြီးမကြိုက်ပြီးမသိသိအဲ့ဒီသုံးမျိုးကဟုတ်ပါအဲ့ဒါကိုညာသူဟုတ်မဟုတ်တတိနဲ့ကြည်ပါတတိနဲ့ကြည်ပါ လောဘမကခင်ဒုတိပေလူကြီးတဲ့လောဘဝင်ပူတဲ့ချင်းဒုတိပေလူကြီးတဲ့တတိရှိရင်သိနိုင်တယ်သိပါပါဘုရားနော်သိတယ်သိပါပါနော်သိပါတယ်နော်ပြီးတော့ဒေါသမရှိတဲ့ချင်းဒုစိတ်ပေလူကြီးတဲ့ဒေါသဝင်ပူလာတဲ့ချင်းဒုစိတ်ပေလူဖြစ်သွားတယ်တတိရှိသိပါသိပါသိပါဟုတ်လားဟဲ့သိနေပါလေဆိုတော့လောဘကတော့ သူများမသိရင်ကိုသိတယ်လို့သာသာဆိုဒေါသကတော့သူများကိုသိတာ။မာဒီကြီးလာတော့ကျဲလာတော့နဲ့လာတော့လေ။အဲလိုအဲပူသိကြတယ်ကြ။မောဟကတော့ကိုကိုယ်တိုင်တော့မသိဘူးနော်။အနုညာတုတ်ဟုတ်တော့ဒီအနုညာတုတ်အဲတော့မောဟကကိုမြင်အောင်ကြည့်နေတာတတိပဲရှိသေးတယ်။ဟုတ်တော့သူ့စီရှိတဲ့ လူလူချင်းသက်သာရင်လူလူချင်းသက်သာတာနည်းပါလောဘလောဘချင်းသက်သာကြညာအဲ့တော့သူစီစီတဲ့လောဘကိုတတိရှိမှပြီဟုတ်လားသူစီရသူစီရှိတဲ့ဒေါသတော့လူတိုင်းသိနိုင်ပါလားသူစီရှိတဲ့လောဘဒီတော့လူတိုင်းသိနိုင်တယ်တကယ်ကကောင်းတယ်ဟုတ်လားကဲကကောင်းမှနေလိုက်တယ်အဲ့ဒါကိုရံသူရံသူမှန်ပြီမှတို့သူကလွတ်အောင်အပေကလွတ်အောင်လုပ်နိုင်မှာ တာဝဘူရာဘာလာရိုက်အဲအပေဒီဘာသမမာဘာသမညာတိဟုတ်နော်အဲ့ဒါပြီးကိုတို့ပါကိုယ်တို့ရှင်နဲ့မပြီးပညာကိုချစ်အောင်တို့ပါမှန်ပါဟုတ်ပါဟုတ်ပါကိုယ်တို့ရှင်ကတော့တို့ကိုယ်တို့လူတွေတန်းနေတယ်အဲဒီလာယူလိုက်တယ်ဒါတော့အပြစ်မရှိတဲ့လုပ်ပြီးလုပ်တာပါမျိုးကိုယ်တို့ပေါ့မှန်ပါကိုယ်တို့ရှင်ချစ်ပါလို့ရှင်မကျင့်ပညာရှင်မဖြစ်တယ်ဟုတ်ပါမှန်ပါ ပညာရှင်ဖြစ်ဘူးဖြစ်ဘူးပါဘူးပညာရှင်ဖြစ်မှတော့ဟောတာကငါတို့အောက်ဖို့မခေါ်ပါဟောတာကတို့ကိုတက်ကူတင်တင်တင်ပေးနေခေါ်ပါမိတ်ဆွေတွေညာဘူးတဲ့ခါကျမှပညာရှင်ကြမှာပြီပါလေဟုတ်နော်ဟုတ်နော်ပညာရှင်ရှိဖို့လိုအပ်ပါအဲ့တော့တို့ပညာရှင်ကိုဘယ်ကရှာမှာလဲတတိနဲ့ရှာတတိရဲ့ရာသေးဘူးနော် ဟုတ်တော့ယုံကြည်တဲ့တရားအရေးကြီးဆုံးတရားရေးကြီးဆုံးဟုတ်တော့ယုံကြည်ချက်ယုံကြည်ချက်တရားဟုတ်တော့မှားတယ်တို့ပညာပေါ်တဲ့ယုံကြည်လို့မှဒီဘုရားသိက္ခာချတာဟုတ်တော့ဘုရားတော်တို့ကြအမပြီးတော့နည်းနဲ့တရားဓမ္မပေါ်တဲ့ယုံကြည်တာများပါ ယုံကြည်တော့ရတယ်စိတ်တန်ကြတယ်ဟုတ်ပါပဲဥပ္ပတ္တိကိုကြယုံကြည်တာနည်းတယ်ကိုယ်ကိုမယုံကြည်လို့လေကိုယ်ကိုယ်ဘယ်တော့မှအာထုမခိုင်းဘူးဟိကိုယ်တိုင်ယုံလို့ဟုတ်ကဲ့ဟောလာအဲတိတ်ခဲဝင်ပြီးလည်းလည်းမခံရရဲ့ရေပေါ်နေတဲ့ဒုတိယမှာ ခံယူရရေကိုရှိပြီးတော့ဟင်တော့တော့ဘူးပါလို့လေကြည့်လို့လေအာဘောရှိတယ်ဘလို့ဘောရှိတယ်ဒါသာလို့ပြီးရဘောလို့လည်းတော့မကဲဘူးလို့ဟုတ်ပြော abbiamo un rock perché dove serve oggi i genzo umani per lo speriamo cagnolo cagnolo ci deve fare un bilancio တို့ဘယ်လိုစီးလုပ်ဆက်ရမှာလဲ။ဒီနေ့တော့ကျူစာပါ။ဟုတ်ပါ။ဟုတ်ပါလေ။ခန္ဓာရတဲ့ဖြစ်နေတာပါဗျာ။ဟင်ခန္ဓာရတဲ့ဖြစ်နေတာပါဗျာ။ဟုတ်ကလား။ဒီလိုရခန္ဓာရတဲ့ဒီကြီးကတက်ပြီးသားပါ။ဟုတ်ကလားဗျာ။လောဘနေများတော့ပုံဖြစ်ပါလေဗျာ။ဟုတ်ကလားဗျာ။တို့ကတော့ဆဲလို့ပါလားလို့ပြော။ဟုတ်တော့ဒီတို့တော့ဒီကျုံမလေးကြောပါ။ဟုတ်ပါဗျာ။ ကိုတော့ဆဲပြီးတော့လေကိုတခါကြီးကတော့ပြေးချင်းကိုဘူးဘယ်လိုတော့တခါကြီးကိုကိုတော့ဒီကောင်းအောင်ဒီချင်းကောင်းလာလာလာလုံမေးပါဗျာဟုတ်ကဲ့ကတော့ဒီချင်းကိုကြီးပါဒီတိုင်းလာပါလုံမေးပါဗျာဒီတော့ဒီချင်းကောင်းရင်လို့လာပါတယ်ဗျာဟုတ်ပါဗျာဟိုဓမ္မကြီးရောက်တော့မလို့တော့လည်းမခံနိုင်ဘူးဗျာဒါတော့ဟိုပါတော့ နောက်ကပါဘောလို့လူဝါကောတော့အမရမီဒီပါမအဲဒီပဲပါပါတယ်ဒီလိုမျိုးအမရမီဒီပါမလက်ခံပါမှန်ပါတယ်အဲ့တော့ဒီလိုလိုသိချင်းအောင်လဲလာပါတယ်သူတော့ကြာပါမှာတယ်လို့ သိချင်းကောင်းဖို့ဆရာတော်ဘုရားယူလာပါလေ။ဟုတ်ပါဘူး။ယူလာဘူးတော့ပေါ့ပေါ့။ဘူးတော့ဘူး။ဟင်အခုတို့ဒီတရေရောက်တဲ့ဟိုသိချင်းကြီးရှိပြီးဒီကနေ့ကျတရားတော်ကြီးတို့ခုဘာဝင်ပြကေဘာဝင်ပြလည်းပြီးတာလေ။ကောင်းလို့ခေါ်လို့။ဘယ်လိုတို့ဘာလို့ခါတော့ခါ။ဟင် အေးအဲ့ဒါကိုတော့တာပြီးသွားတယ်ကျေတို့ဆောင်ဟင်အဲ့အခုဒီလေဟာလေးတော်နေကြရင်ကြောင့်ကိုရောကြီးကြေပါကြေပါလို့မခင်ပါဟင်ဟုတ်ဗျာဟင်အဲ့တော့တို့ကပင်ရဲ့သူဘဝကလွတ်အောင်ကြိုးစားတာမှာပညာရှိမှတော့ပညာရှိမှတော့လောက်ကြအဲ့တော့ငရုတ်ကြီးမစားမဖြစ်ပါဘူးသူကြသူ မယုံကြည်သားမှဒါသာတဲ့ပုဂ္ဂိုလ်မယုံကြည်သားပါဘုရားသမန်တည်တော့သဘောပါပါဘုရားရဲ့မြင့်ပြီးနဲ့မြင့်ဖို့ဖြစ်ပါတော့တော့ဒီပေါ့တဲ့ဒီဒီရတာယမခန္ဓာရွေးဟေးလောဘနဲ့တို့ပြင်းလို့ရနော်ရပါမလားရပါပါမခံရင်သိမရှိဘဲနဲ့ပေါ့တိုးတက်အောင်လုပ်ရပါမလားမရပါဘူးဗျာ ပြီးတော့တဦးနဲ့တဦးဆက်ဆံတယ်တို့ဒီမောဟတိဖြစ်တဲ့ပညာပြီးနဲ့မပြောဘဲနဲ့ဆက်ဆံရပါမရပါဘူးဗျာတို့ပရမနဲ့လူဆိုပြောတယ်ဒါကလုံးမရှိရှိရပါဘူးဟုတ်နော်အမှန်အဲ့တော့လူတို့ချင်းအဲကိုယ်ရှိတာလေးပြီးချင်းသူ့ရှိတာလေးတောင်းနေလို့ရှိရင်ပညာတော့မှမပါဘူးဟုတ်နော်မေယုတ်ကြီးနဲ့တို့နဲ့မကင်းဘူးဟုတ်ပါဘူးကင်းတယ်မကင်းပါဘူးမေယုတ်ကြီးနဲ့တို့နဲ့ ဟင်အစာဟုတ်နိုင်ခံနိုင်ပါဘူး။အဲ့မကနိုင်ရင်အစာလေးပါလိမ့်မယ်ထောင်းချေ။အာလက်ပါပါ။ဒီလောဘနဲ့အဲဒီလောဘလိုလိုပြီးနဲ့ချင်မှမရှိရ။ပါပါတတိပါလိမ့်မယ်။နော်။ဟုတ်ပါ။မကနိုင်တဲ့လိုပြီးချင်မှမရှိချင်းရ။ဟုတ်ပါ။ဟုတ်ပါ။ကြည့်ရမ။ပြီးတော့ပြင်းရတဲ့တော့တုံးပြီးပြင်းရအဲလိုလိုပါတော့စကားအရာကိုတုံးလာတာဖြစ်ပါပြီ။ကျက်ကူမဆွဲပါနဲ့။ တဲ့တော့ပြောပြောမှာပါဘယ်မှာပြောပါလဲဘယ်ကိုပြောပါပြောပါသို့တော့ခုနကလိုစိတ်လိုက်မှာပါအဲချူတာစားပြီးကြိတ်ကြီးအစွဲတမ်းနေပြီကြောင်းမယ်ဟောဒီသာဘောဒီဆိုင်မှုဟုတ်ပါဘူးဟင်အဲ့တော့တို့ကအရေးကြီးတာယုံကြည်ဖို့ဘယ်သူကိုယုံကိုတတ်ကိုယုံဖို့ဟုတ်ပါဟုတ်ပါ ဘုရားနဲ့ရဟန္တာပေါ့ရုပ်ပုံနာပုံမထားဘူးဒီရုပ်နဲ့ဒီဒီလိုဒုက္ခဆင်းပြီးတော့ဒုရှိဒုရှိကပွင့်သွားတဲ့သူတော်ကောင်းသားပါပေါ့ရုပ်ပုံနာပုံမပါဘူးရုပ်နဲ့ဒီနာဒီလိုဒုက္ခဆင်းပြီးခြင်းပေါ့သူတို့ဒီလိုဒုက္ခခံကျင့်နေတယ်တို့ပေါ့ရှင်းနေရမှာပါရမှာပါဘာအချို့လို့ပြောပြရလဲ ဟုတ်ပါမနေ့ကသောတာပန်လိုလေးဖြစ်ကုန်ခြင်းပြောပြီးဟုတ်ပါဟုတ်ပါမဖြစ်နိုင်ဘူးတို့တော့ပါလို့အောင်ပုဂ္ဂိုလ်ကိုယုံကြည်တာယုံကြည်ဟုတ်ပါပုဂ္ဂိုလ်ကိုယုံကြည်တဲ့ပုဂ္ဂိုလ်လေတို့သိတိုက်တဲ့တက်ကိုယ်ကိုယ်ကိုညာသိတယ်လို့မလိုက်ဘူးကိုယ်ကိုယ်ကိုညာပါနဲ့သိလို့မလိုက်ပါဘူးဟဲ့ သူကကိုကိုကြီးကိုကိုချင်းလို့ဟုတ်ကလားညာပါကိလေသာကညာမယ်ချင်းပါညာပါပါဟင်ညာပါမောလို့အိတာတော့နေတင်ကပါလို့ရမယ်နော်နေပါလီပါလီလုပ်ပြီးမှအဲဟိုလိုလိုလို့ထားနေပါလို့ရဆိုရတာလို့မှမဟုတ်တော့ခိုင်ပုတ်ကဲလုပ်ရမယ်ဆိုမှသူကတို့အိခွင့်ပြုတာပါပါပါပါပါဒီဒီနေတင်ကပါဘူးကျူပြီးဟိုအိရကိုပွင့်ကလေးခိုင်တာမှန်ပါဗျာဟုတ်ဗျာအိတ်ချမောလာပါပြီအိတ်ချတော့အဲ့ဒါလား ဟင်ဟုတ်နော်မှန်ပါဟင်ဟုတ်ကဲ့အဲဒုက္ခတာဒုက္ခကြီးတို့ညာနေတာကိလေသာကညာလေးရပါဗျာညာတော့ခိုင်ပါအလုံးချင်းတဲ့အလုံးသမားလူတွေနည်းနည်းချတာတော့ဟိုပါဘူးဖီလာလေးတောက်ပြီးလှုပ်ဆံပါဦးကွာဟုတ်လားနည်းနည်းလေးချတာအလုံးအလုံးသမားနည်းနည်းလေးချတာအဲတိတ်တိတ်တိတ်ရှိသလားနာနာနာရှိသလားရှိပါဘူးဗျာဘယ်လိုခိုင်ဒီသာဒီသာဒီတော့လို့ခေါ်တယ် တို့ရဘုံကိုကိုတို့ပါတယ်ကိုတို့တယ်ဟုတ်ပြောဟင်ဟင်ပြီးတော့တခါကြည်သေးတာပဲလားဒီကနေ့မလို့ဒီကနေ့တို့ဘာလို့လောကသက်ခံမှာလဲမှန်ပါကဲတော့ကိုကိုကလောကသက်ခံမှာလဲလောကမှာစားတော့ပြီးလောကဟုတ်လားကျုပ်ကပါကိုကူကူချင်လို့ညားနေတာတော့မှန်ပါဒီလိုနာမကြပါဘူးဗျာနာဘူးဗျာ ကျုပ်ကြအဲ့တော့ပြိတာဒုက္ခမလားကိုယ်ပဲဒုက္ခမလားကိုယ်ပဲဒုက္ခမလားကိုကိုကိုကိုယ်ပဲဒုက္ခမပြိတာခိုင်းတာမလို့ဖြစ်ကြတယ်ဟုတ်နော်ဟဲ့ဟုတ်နော်တို့ပြိတာခိုင်းတာလုပ်ရတာမမတို့ကိုယ်ပိုင်လုပ်ပြန်ခါလုပ်ပြီးလို့ပါလို့ပါဗျာဟင်လို့ပါလို့ပါအဲ့ဒါလူသားတွေကိုယ်ပိုင်ကိုယ်ပိုင်ကိုယ်ပိုင်သားတွေကိုတို့တို့နောက်ကလူသားတွေပေါ့

ဟင်နည်းနည်းပါပါနည်းပါပါဘယ်နဲ့ဟုတ်နည်းနည်းပါပါဖြစ်သွားတာဟင်ပါတော့ဟိုဟာကဆိုတော့လူငါလူရင်းကနေကိုယ်တွေပြီးဥပါတိုင်းအောင်ကိုယ်တွေရောဥပါတိုင်းပါတော့ဒီနေ့ဟောပြလို့ခါတော့ဥပါတိုင်းဥပါတိုင်းဟင် ကိုယ်တွေကြတော့ကိုယ်ကိုယ်ကိုရကိုကြတော့ဥပတိုင်းနေပြီလားမှန်ပါပြီဟင်ဟင်ဟောလိုလိုပြိတ္တာသာတော့ဒီနေ့လိုလောက်ပါဘူးကိုယ်ကကိုယ်ကြတော့ဥပဒါဥပဒါကိုအားသာဟုတ်တယ်နော်အဲ့တော့သူကခရီးနဲ့ရာတာရှိရှိကပွင့်သွားတယ်သူတော်ကောင်းသားသားပဲဒီရုပ်နဲ့တင်ဒီလိုတော့ကတ်တာလို့ဒီမဟုတ်ဘူးလို့ပြောတာတမ်းမှန်ပါလေသူလည်းဒီတတိကလုံးကြိုက်သွား တခြားမရှိပါဘူးတတိတလုံးခိုင်းတတိပါပဲမာရမနာမသိသားပါနဲ့ငါရင်တတိထဲထုတ်ပြီးသွားတာမာရင်တတိခေါ်ထုတ်ပြီးတာပါတို့တို့ခုလို့မာရမနာတန်တရားတောင်းနေရှိပါတယ်ရှိပါတယ်တို့ဝင်ကိုရှုံးတယ်ဝင်ရှုံးတယ်တတိလိုလားထူတာပြီးတယ်ဟုတ်တော့မှန်ပါတတိလိုလားခြေတန်းတင်ပြီးတော့ဝင်မရှုံးဘူး ဟုတ်နော်မရှုပ်ဖို့လိုပြီလားဟာမာမာပြီတတိယပြေထုတ်ပြီးပါမှန်ရင်တတိယပေါ်ထုတ်ပြီးပါဟုတ်နော်မှန်ပါပြီးတော့ဒုပေါ်ကိုသံဃာသက်သက်ကလိုက်နေတဲ့ခုနကဒုခိုင်တာနေတဲ့တို့တော့နော်မှန်ပါတော့လာတော့လာပါတော့ဟုတ်နော်ဒီအဲ့ဒါကိုလေတို့ကတော့ဟိုတို့ပါတော့မြတ်သခင်ကိုကြုံကမပေရဲတယ်မတော်နိုင်ရဲတယ်တို့တော့ သူခိုင်းလာတာတို့လိုပါသူကလည်းဘယ်လောက်နိုင်တော့ငယ်နိုင်မှာမှန်ပါဗျာအမြဲတမ်းနိုင်ပါငယ်နိုင်မှန်ပါဗျာငယ်နိုင်ကြပါဘာလို့တော့မောမရှိရအောင်တော့ဟုတ်မှန်ပါဗျာဒီအဲလောဘကငါအချင်းကြီးဆိုရင်ငါ့ခုလို့ငါဘယ်နှခါများအော်ရဲပေါ့ဒီဒီဆိုရင်ပြောအော်ရဲအော်ရဲ မှန်နေရစတဲ့ကနိုင်လာတာပါဟုတ်ပါဗျာအဲ့ဒါပဲတတိယပဲဒီတို့ပြရအောင်ပဲဟုတ်ဘူးပဲတို့ဝဲဖို့ဆုံးဆုံးတော့ဝင်ဆုံးပါအဲ့တတိယပဲနေရာရှိတာလည်းသူပဲပြီးပါဟုတ်တော့ဟုတ်တော့အဲပါတာကိုလည်းအဲပြည့်ချက်ပြီးမှသူမှန်တာကိုဖော်ထုတ်ပြပါမယ်ဟုတ်တော့တို့ကြောင့်ကကြီးရဲ့လေးဆိုတဲ့ကြည်လီပါကို ပဲထုတ်ပြပါလေသူပါမှန်ပါပါတတိတလုံးကလုံသုံးမျိုးလုပ်ပါလေဟုတ်နော်မှန်ပါတယ်တို့ကတတိအာကိုဝမှာတယ်မှန်ပါဟုတ်နော်တတိအာကိုဝမှာအဲ့ဒီတတိယကိုပြီးတော့ခုနပြောတဲ့ပုဂ္ဂိုလ်ကိုတတိကိုယုံတဲ့ယုံကြည်ချက်ဟုတ်ကြမှန်ပါဒီဘာကြောက်လည်းမဖြစ်ဘူးဘာဘူးလည်းမဖြစ်ဘူးဘာဘူးကလည်းခုတ်ထားနဲ့လက်ထား ဟုတ်ဟင်ဖြစ်ကြပုံပေါ်ပါပြတ်ပါဘူးဒီချုပ်ချင်းလို့မရဘူးမရပါဘူးတာဘူးတာနဲ့ချုပ်ချင်းလို့မရဘူးမရဘူးဟုတ်တော့ဟုတ်တော့တာကျုပ်ကတာကျုပ်ကကြတော့အခုမတတ်ပဲဘူးဟုတ်ဖြစ်တယ်ဟုတ်ဒီအဲဒီဂျာတန်ဖြစ်နိုင်ပါဘူးဖြစ်နိုင်ပါဘူးခင်ဗျာဒီအဲဒီဂျာကတန်ဖြစ်အောင်လုပ်ပါဗျာမဖြစ်နိုင်ဘူးလို့ခေါင်းရမနေလည်းဘူးဟုတ်ပါပါခင်ဗျာဒီ ကတာကအဲ့လောက်သိတာမှာဟင်ကြောတော့တော့တန်နဲ့ကတာကလည်းမရဘူးဟင်ကြောသာကကတာကလည်းမရဘူးဟုတ်ပါဟုတ်ပါဟင်အဲ့ဒါကိုသူ့ပါလို့တော့မလျှော့မတင်မလျှော့မတင်မလျှော့မတင်တော့အဲ့ဒါပြောတာတယ်တကယ်လားပြတ်တာလေဟုတ်လားအဲ့ဒါတာဘူးပါအဲ့ဒီယုံကြည်ချက်တကာရှိလာရင်ဘသူတွေဝဲပါမလဲဆို 尤其这个阿土亲的长大，对吧？啊，哎，尤其这个阿土亲的长大，对吧？好办法，对吧？对吧？哎，阿土亲的长大是哪一年？我记呀，把来爷爷给你阿土亲，知道吧？知道吧？对不对？几时买的？ ရှိမှတမန်တူပါကိုရောက်နေကိုရောက်ချင်တဲ့နေရာမရောက်လို့မထူးဘူးမထင်ပါဘူးဟိုတို့ရန်ကုန်ကလာတာဟိုဒေါ်ချင်းကြီးတို့နဲ့ပြောရရင်ရန်ကုန်ကထွက်လိုက်ဘိန်းတစ်ပတ်လဲရင်တို့ကားလေးဘိန်းဆိုရင်တော့သုံးပြီလောက်တော့ရှိမဖြစ်ဘူးဘိန်းတစ်ပတ်လဲရင်သုံးပြီလောက်ပြီးတော့ရှိတယ်တော့နေတော့ရောက်ပါတယ်ဟင် အဲ့တော့၆ကြံလာထွက်လို့ဘေးတစ်ပတ်ကြောက်တာနဲ့မဟာငိမ်လျောက်ဘူးလို့ထင်မလားတင်ပါဗျာ။ရံကိုထိုင်းရမယ်ဆိုရင်ကျုံးပြီးပြီးရမယ်။မှန်ပါဗျာ။ဟုတ်ပါဗျာ။မှန်ပါဗျာ။ဟုတ်ပါဗျာ။မှန်ပါဗျာ။ဒီဘဘိုးတော်တော်ရင်တော့ရိုင်းကြီးတာ။တောင်းလောက်ကိုကိုကြီးတာ။ကိုကြီးမနာတော့။ကက်ကက်ပါဗျာ။ဒီဒီတို့ဘာလို့ဒဇယ်နေလဲဝင်တော့ ရောက်ပါရောက်တော့ပါပဲခင်ဗျာရောက်တော့လားရောက်တယ်အခုချိန်ထားမလောက်တော့ဘူးဒါပဲနေပုတ်ဘူးဗျာနောက်ဆက်မရောက်သေးပါဘူးဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဒီပေါ်လုံးဝတော့ခုကြောင်မလို့ဘယ်လိုလဲဟုတ်ကဲ့ပါဗျာ တော်ရှိနေလောင်နေမှာပါဗျကံတာတွေရောက်ပါပါတို့ဘယ်လိုမှဒီကိုရောက်တော့မဟုတ်ဘူးလားဟင်မာနိုင်ရဲ့ရောက်နေမဟုတ်လားဘယ်လိုမှလဲရောက်ပါပါဗျာဟုတ်ကူပါလေတော့လူလဲရောက်တာဗျာတိတ်ကရံဝါတော်ဆိုတော့ဟောပါဘူးဗျာဘယ်တော့လဲဘောတော့ဘယ်လိုလဲကိုယ်တော့ကိုယ်တော့ကိုယ်တော့ကိုယ်တော့တော့ဘုံကြောက်ဟဲ့လာဗျာဟဲ့ တို့ကအဲ့လောက်ဒီဝရိယဌာနအကောဒရာအကောရေဌာနကောဒရာညာရေဌာနညာဌာနညာရေဝရိယနဲ့ဘယ်လိုဟုတ်လားအဲ့ဒီခန္ဓာနဲ့ဝရိယအားကောင်းလာလို့ရှိရင်သိဝင်သွားတာဘယ်လိုမျိုးမဆိုချက်ချင်းကြီးကောင်းလို့ရှိအောင်မမပါကျေမပါကောင်းမမပါမမပါချက်ချင်းကြီးကောင်းလို့ရှိအောင်ကောင်းလာလို့ဆိုတာလို့လို့ ပြည့်သွားပြီဟုတ်တော့ဟင်ဆိုတာပေါ့ချက်ချင်းဟိုရပါခံရပေါ့ရလာပါဗျာအဲခဏခဏအဲကြည့်မှဆိုတာလည်းကောင်းတာတရားပါရှိတာတို့ဒီကောင်းတဲ့တရားအထုတ်တဲ့နေရာလဲဟိုဒီဒီလုံးတယ်နော်အဲဒီခါကျတို့ဌာနနဲ့ဝိသရာဌာနဝရိယသုံးပြင်လာလို့ရှိရင်စိတ်ပါလာတယ်နော်ပါလို့စိတ်တာဒီတိတိပေါ့ ထုတ်ပါပိတ်ကြီးလို့သွားပြီဟင်ထုတ်ပါဟင်ဒီမှာတို့ဘာနဲ့ပြောလို့ရှိရင်တော့တရားဖန်ကဝရိယအာကောင်းလို့ကိုယ်ထဲမှာလုတ်တာရပါရင်တို့ဘာနဲ့ပြောရင်တော့လာကဘာနဲ့ပြောလို့ရှိရင်တော့ဝေလာကတရားနဲ့အဲဒီဌာနဝင်တော့တို့လာကဘယ်လိုရဒီတတိကြီးဝင်ရမှာပါသို့တော့ခိုင်းလို့လာလို့ရတယ်သိရှိမှာပါလာကလို့ ငါကပုဂ္ဂလိကရင်တော့ဘယ်လိုသိပါလားပုဂ္ဂလိပါလားပုဂ္ဂလိဟေးငါကူလာကပုဂ္ဂလိဆိုရင်သိပါဘူးဒုတိယလာဆိုရင်ဒုညာခိုင်းလို့တော့ဘူးဟုတ်ကဲ့ဒီလိုလေးနဲ့လားတစ်နှစ်လုံးလို့ငါးနှစ်လုံးလို့တစ်နှစ်လုံးလို့ယာဘူးတဲ့ရင်ပဲဒီလိုဖြစ်ဟုတ်စိတ်ကြီးလို့ပြောဟုတ်ပါ့မလားဟုတ်ပါရဲ့ဟုတ်ပါရဲ့ ပိုပြီးစိတ်ပါလာရင်နောက်ကဒီလိုလို့ရင်ဒီလိုဖြစ်တယ်ဆိုရင်ညံမောမပါဘူးပါပါပါဘုရားဒီပါပါစိတ်ဓာတ်ပြီးပြီးတော့ဝိမာန်သာပြီးပါပါပါပါဝိမာန်သာကသူ့သားပင်ရင်းနဲ့ဟုတ်ပါစိတ်ပါမှာသူ့သားပင်ရင်းနဲ့ပါဟုတ်ပါပါပါကျေရာတို့သားလေးအေဂျီပါပြီးပါလို့ခေါ်ပါအေဂျီပါပြီးပါကအချိန်အားပေးပါအဲ့ဒီအေဂျီပါပြီးပါကိုဒါက တာဝန်ယူပါမယ်သူတာဝန်ယူပါမယ်နော်တရားကြောင့်ဒီအိပါဒီပါဖြစ်ရမယ်နော်ဟုတ်ပါတယ်ဟင်အဲ့တော့တို့ဘာနဲ့ပြောရင်တော့တရားပြီးပြန်ဆရာနေရတာနေပါအိပါဒီပါပြီးပြန်ဆရာလုတ်ပြီးတဲ့ foundation နဲ့ဒီပါဟောင်းတို့ရဲ့ option မှတ်ကြရကိုအိပါလုတ်တော့ပြီးရေးဟုတ်လားတို့မနဲ့ကပြောကြဘူးဟုတ်လားတို့မနဲ့ကဖုန်းလူမဲ့ဆိုတဲ့တရားရှိနေတယ် 西藏人啊，从如今的创造，西藏人啊，呃，一路西进，从铁头，不一样，不一样，不一样，不一样，不一样，不一样，哎，从前的时候，哎，阿胶、玛胶、佛桑鸡、玛鸡，哎，哎，鸭巴鸡、玛鸡、鸡沙，哎，鸡玛鸡，你们把那，你们把那，你们把那，上面这块绿油油的。 အဲဒီဒီခုမပါပဲနဲ့မဖြစ်မဖြစ်ပါဘူးမဖြစ်ပါဘူးဗျာတောင်းလို့အဲဒီပါပါလို့သူအချိန်မှလေးပါတယ်သူဒီကိုလို့လို့တဲ့ကိစ္စကိုပြီးချင်းရဲ့အချိန်မှဖြစ်လို့အဲဒီပါကိုခေါ်တော့တော့ညာလုံးလုံးလာတော့အဲဒီပါဆိုတဲ့ကိုအဲဒီပါဆိုတော့တော့တော့ဟိုသူမူရင်းတိုင်းတွေတော့ဟိုကိစ္စတူပြီးချင်းရဲ့အချိန်ကအဲဒီပါဆိုတော့မှာဟုတ်တော့အခုပဲလို့မနေ့ကဖုန်းလောင်းလို့ရတယ်အခုအတွက်ပေါ့ လွတ်တာလေဒီအဲ့တော့ဘာလို့လို့အဲ့ဒီအိတ်စာလေးပါအချိန်ကတော့ဘာမှမကြည့်ရဘူးမှန်ပါတယ်ဟုတ်လားမှန်ပါအဲ့ဒီအိတ်ပတ်ပါအဲ့ဒီပတ်ကိုနှိုးစော်ပေးတာတရားရှာတရားအရေးကြီးဆုံးဟုတ်တော့မှန်ပါဟေးတရားကိုတရားကတို့ပညာဂိုင်းနဲ့တန်နဲ့နဲ့တူတယ်ဖြစ်တယ်တတိယပညာဖြစ်နေတယ်မှန်ပါဗျာဟုတ်တော့ဟုတ်တော့တတိယပညာဆိုတာဟုတ်တော့ဟေးတရား ကယုံကြည်ချက်သူဘာမှဟိုခုနကအဲအခြေခံလေးခုပါမှာဖြစ်မှာပေါ့ဟုတ်ပါသူမှမတိုက်တော့မယ်သူပါတော့ဒီတတိကနေပြီးဒီတရားတိုင်ပြီးတော့ဒီအခြေခံလေးမျိုးပေါ်အောင်လုပ်ပါပေါ့လားမမပါဒီအခြေခံလေးလေးပြီးသွားတော့အပေါ်ကိုကိုထောက်တင်တဲ့ခေါင်းမဖြစ်နိုင်ဘူးလားဖြစ်သွားပြီဖြစ်သွားပြီနော်ဟုတ်လားမမဒီအေးဒီလူတွေမှာတရားရည်ကြည့်တော့ဟုတ်လား တရားနဲ့အရင်တွေ့တာဥပကမယုံလို့သူဒီတရားဥနာပြီဟုတ်ပြမှန်ပါတယ်မယုံလို့တယ်ဒါဒါမရှိဘူးတရားဝတ်ဒီနောက်မှာတွေ့မှန်ပါဗျာဟင်တရားနဲ့တွေ့ရင်ကျုပ်မယ်ဆိုဥပကကြီးကျုပ်ကျုပ်ပါဟင်မှန်ပါသူ့တော့သူ့တရားမရှိတော့ဘယ်လိုဟင်ဟုတ် ဟုတ်နော်မှန်ပါအဲဟိုကိုရအောင်ဖြစ်နေတာပဲပါလို့ပန်းလည်းမရှိဘူးပန်းလည်းမရှိဘူးဟင်ပန်းလည်းမဝင်ရသေးလို့ဟုတ်အဲတော့ဥပကကတရားပြီးကြပြီသူများရုပ်ရည်နဲ့သူများသူဟုတ်နော်သတိရတာဘူးမှဖြစ်လို့ဟုတ်ပါမှတ်လို့ကြည့်ပြီးတော့သင်ဘယ်မျိုးတွေလဲသင်ဘယ်သူတရားကိုအထုတ်ပါတယ် ဒါကြောင့်ငါဒီဖြစ်ရတဲ့မင်္ဂလာပါအလုံးကိုအောင်မြင်တဲ့အတွက်ဒိနာလို့ခေါ်တယ်ဒိနာပေါ့ဖြစ်ရတဲ့အလုံးကိုအောင်မြင်လို့အဲတော့ဥပဒ္ဒါကပြီးကြတာကကုကြီးကြီးကြီးကြီးခုတ်လောက်တာပဲပါလို့တော့ဥပ္ပိယဟုတ်ကဲ့ညာပါလို့ရတော့ခုတ်လောက်တာပဲယုံမယုံသမယုံတဲ့တရားမဟုတ်ဘူးမှန်ပါဗျာ ဟေးအမှားဟေးသူပြရအဲဒီလိုတော့မယုံတယုံကြီးနဲ့မယုံတာမယုံတာလူတော့လေလူချင်းဟုတ်လားအမှားဟုတ်ပါအမှားဟေးတရားလေးခံရင်ကြုံတော့မယုံဟုတ်တန်လည်းမပါဘဲနဲ့ဘုတ်တိုင်းတရားတရားလို့ဟုတ်ပြ။ဘာလည်းမပါဘဲနဲ့ဘုံတိုင်းပြုတ်ချင်တာ။ဟိခန္ဓာခန္ဓာကတော့သူ့မှာရှိတာပဲလေ။ သောကရာဝန်ရှာတယ်အဲ့တော့တင့်တတိမဖြစ်ပြရသေးဘူးတောင်းပါလေဘုရားအဲ့တော့ဘုရားကအဲအခုမှလာတယ်ဘူးသာတရားရပါတာကိဟုတ်ပါသာတရားရမှာငါတော့လိုက်ခိပြုတ်ဟုတ်ကြဘာလို့တို့ယုံမှမရှိယုံမှမရှိဟိအဲမယုံတဲ့အတွက်ဘုရားမဟုတ် ဒီယုံမမယုံတာခေါ်လို့တော့သူခေါ်လိုက်တယ်ပြင်ပါပြင်ပါပြင်ပါမဟုတ်ဟုတ်ပါပြင်ပါပြင်ပါမဟုတ်မယုံမယုံတဲ့တော့ခေါ်ပါတရားရမှာတော့အဖေဥပကဒါကအဲဒီကနေလို့ပြောပါတော့ကြာတော့တော့ဘုသူကသူဟိုတမနာရဟန်းအဲဒီဒီတိုင်းနေတဲ့တမနာကိုရှင်းပြီးတော့အဲဒီဘုရားမှာတော့ เราต้องคุ้มบูเรกูบูตุตะมีภาวะเนี่ยถูกยะยะยะภาวะเนี่ยยาเลยจริงยาเราเอริมาตรีตาเดียวมุยยะถูกปะตาเดียวมุยไอ้ตาเดียวมุยเราภาวะกันเลยဘူဒီလောက်ပဲကြာဦးကြီးနဲ့ပေါ်လာဘယ်ပေါင်းကြီးနေလို့တက်တာပေါ့ဟုတ်ကဲ့ဒီမှာဒီမှာဒီမှာဒီမှာဒီကဘူဒီနဲ့ပေါ်လာဟုတ်ကြ ဘယ်တော့တောင်းချိတ်ကလေးချိန်တာဟုတ်ဟဲ့တောင်းချိတ်ကလေးချိန်တော့အဲ့ဒီမှာလေသူပါလို့ကာမအာယုဓမ္မတရားဟုတ်ကာမဒုက္ခတရားပါကာမကိုပွားပြီးကာမဒုက္ခဓမ္မတရားဟုတ်ကာမဒုက္ခတရားပါခန္ဓာဟဲ့သာဝရဘောမှုရအတွက်ကိုသာဝပြောတော့ခု လူမုတ်ခံရတဲ့ဘဝဟုတ်ကဲ့အဲဒီမှာတတိယရောက်ရတော့မှသူဖရာပေါ်ပြည့်ယုံပြီးတော့လိုက်သွားတော့မှသူရာနာဖြစ်တာမှန်ပါကတာကတာအဲ့တော့သာဝါကဥပကရဲ့သွေးငွေပြီးတာသူ့နာသူ့ပါတာခေါ်သူ့ပါတာပါဠိလိုပါဟုတ်တော့ဟင်ပါတာဘောကောင်းတာပါသူ့ကတကယ်ပါတာဘောအနွယ်ပါဟုတ်လားသူ့ကကောင်းတာပါ သူဘာသာတော်မှာပေါင်းဝင်ဖို့လေသူများမလို့ဆိုရင်တော့အဲ့ဒါဒီအလွယ်ကောင်းကြီးပေါ့မွေသူကလည်းပဲသူအမေကလည်းအဲ့ဒီသူသားအဲတို့ပါပရပိုက်ကိုခေါ်တယ်။အင်းကြီးထောင်လာတော့မဟုတ်တော့ဘူးလေ။တို့တော့ဘုရားဘာသာတော့မဟုတ်ဘူး။ဘုရားဘာသာမဟုတ်ဘူး။ဘောဘုရားဒီကောင်နေရတယ်။သူရောကခစ်ပြရင် ပါလာကြီးတွေကမှဖရာကနေဟင်တာနာဟာဒီကသူ့တဲ့ကြီးတာတွေသူ့သူ့တဲ့တဲ့ကြီးတာတွေကိုแต่เราที่เราเองดีเลยตุบาที่สักมันยงตุบาตามผู้เจ้าบาดาผู้ว่าคนเนี่ยว่าตัวเองอาที่เขาเนี่ยเองอาที่เขาเนี่ยเก่งไม่เก่งเป็นเนี่ยโอ้เจ๊เนี่ยมีพวกนี้พวกเขาพวกเขาตัวเราผู้รู้มาเจ้าอาเจียน ကိုယ်ဝယ်တာရှိပါတယ်ဝုတ်ပြုတ်ပူပေါင်းတာရှိပါတယ်အကျင့်မပါဘူးဟုတ်လားအကျင့်မပါဘူးအဲ့တော့ပညာမရဘူးဘယ်ပါပါဖြစ်ဖြစ်ကိုယ်လိုရှင်တော့ဒီလိုဖြစ်ပညာရှင်မှဖြစ်ဟုတ်လားအဲ့တော့သူ့မှာတန်လေးရရှိတယ်အိမ်မှာဘုကုဏကခါဝါချာမိတယ်ဟိုလင်္ကာလည်းပြစ်သွားပြီခင်ဥပကာလည်းပြစ်သွားပြီသာရမဝင်ပါဘူးဒါကလည်းဘယ်ပါကြောင်ရောက်သွားမှာလဲ သူဖြစ်နေတော့အဲ့ဒီမှာသူကလည်းမျက်နှောက်လိုက်ပြီးတော့ဟိုဘာလို့ဘုရားသာသနာမှာအထုတ်ခဲ့တယ်သူလည်းရဟန္တာမှာဖြစ်သွားတယ်ဟုတ်ပါဘူးဟုတ်ပါဘူးဟာဘာလဲရဟန္တာမှာဖြစ်သွားတယ်ဟုတ်ပါဘူးဒီလောကဒုက္ခကိုမြင်သွားပြီဟုတ်ပါပြီးတော့ဉာဏ်အားကိုလေသာဘူးလေတော့ဉာဏ်အားကိုတောင်းခံတယ်ကမောဒီသာဘူးလေသာကိုကုထုကုထင်လို့ကိုယ်ပေါ်အာမခံတယ် ကမောရပါဘူးရပါပါဘူးလည်းမရနာပါဘူးလည်းမရကိုဘူကကိုဘူကတို့လို့ပါဘူးရဟုတ်လားအဲ့ဒါတော့မြင်တော့ပါသူလည်းဘုရားကြောင့်တော်ကိုသူဥပကတော်လိုက်သွားပြီးတော့အားထုတ်တော့ပြည့်တော့ဘုဒ္ဓရှင်နဲ့ဖြစ်သွားပြညာရှင်ပေါ့ပြညာရှင်မှာသူဖြစ်သွားတာဟောအဲ့ဒီမှာသူကပြပိုက်ကတော့ ဘုရားရဲ့45ဝါလုံးကိုတည်တိုင်းပဲပြပတ်တယ်ဟုတ်ပေါင်ရုံးမှလေဒီကောင်းနေတာဒီလားသူပြီးတော့ခေတ္တတန်ငင်းအောင်ဒီလောက်ဘုံကြီးဒီလောက်လာလာပါပေါ့ပြေဘယင်းဘယင်းဘူးပဲဘယင်းဘယင်းတွေစားပါလေစားတယ်ဘယင်းဘယင်းတွေဝတ်တာလို့ပြောနေတာဒါကမနာဖြစ်ခေတ္တတန်ကြီးမဖြစ်ဘူးဟုတ်ဒီမှာသူပါလေ မှာကျုပ်ဟုတ်တယ်မယုံပါဘူးမယုံတော့ဘူးလည်းမရဘူးဟုတ်တယ်ယုံမမယုံရင်ခရားခိုင်းတယ်လို့သိဖို့ခန္ဓာဝိရိယသိတာဟူမှာပါဒီမှာဟုတ်တယ်မဟုတ်ပါဘူးတန်တဲ့မှာမရှိပဲတန်တဲ့ဆိုတာကိုယ်ရမှုမရှိတာဘူးကိုယ်ရမှုမရှိတာတန်တဲ့တယ်မကောင်းဘူးဟုတ်တော့ဒီအဲ့တော့သူ့မှာမရဘူးအဲဘုရား တို့ဘုရားကတို့လိုမဟုတ်ဘူးဟင်သေဟာကိုလေးလာသူပြောတို့ပြောနိုင်ပါပြောနိုင်ပါဘူးတလားလားပြောနိုင်ပါဘူးတပါလားပြောနိုင်ပါဟင်တေးရတော့သူဒီလိုကိုကောင်းပြောနိုင်ဘူးလားပြောနိုင်ပါဘာဖြစ်လို့ဘုရားကလေးလာသူပြောဟုတ်နော်ပညာရှင်နဲ့ ပညာကိုပညာရှင်နဲ့ပညာရှင်မဟုတ်တာဘောပွားဟုတ်ပါပညာရှင်နဲ့ပညာရှင်မဟုတ်တာဘောပွားဟုတ်ပါအဲ့လိုပညာလိုက်တဲ့အခါကျတော့သူ့ဘာပရပိုက်ကသူသိကျင်တာပုံကျဟုတ်ပါတမနာကိုဘယ်လိုဘုက္ခုလို့ခေါ်တယ်တာလို့ရှိတယ်ဟုတ်ပါသူမိရဲ့မိရဲ့မှာတာပဲပြောတာပါ သမဏသမဏသာဆိုရဲရိုးနေတာဟုတ်တော့သမဏသမဏဟိုတေချာပါလာတဲ့သမဏဟောပြောတာဟုတ်တယ်အဲ့တော့သမဏပြေတော့ပဲဘုရားပြီဟုတ်တော့ဒုတိယအဲ့သမဏဆိုတဲ့ပုဂ္ဂိုလ်ဟာတို့သာမန်ပုဂ္ဂိုလ်တွေပါတိပါပါတိဟုတ်ရပြီးတော့တို့ပြုပြင်ထားတဲ့ပြုလုပ်ထားတဲ့သိစ္စာမြင်နေတယ်ဒါကိုပြီးဒီဆုံးချက် အဲ့ဒါကိုကြီးလာဝိတ်ဆိုတာလည်းကိုတော့မေးပြီဘယ်သူမှမရှိနိုင်ဒီသုံးချက်ကိုဒီချဘာသာတွေပေါ့လေအဲကြီးတဲ့အားတွေကိုလိုက်မေးတယ်ဘယ်သူမှမရှိနိုင်ဘူးအဲ့တော့ဒီကဘုရားကလည်းပြိမိပါပါတော့မယ်ဆိုတော့ငါဒါလေးမှမမေးသေးရဘူးဘုရားကလည်းပြိမိပါပါတော့ငါမေးတယ်လည်းဘယ်မှတတ်တော့ဟုတ်ကြမေးတယ်လည်းဘယ်မှတတ်တော့ ဒီတိုင်းဆိုငါပေးတော်ပဲပါပြရတန်လန်းကြီးနဲ့ငါပေးရတော့မယ်ဟုတ်ပါသူသိကြတဲ့ဆုံးတဲ့သူမသိဘူးဖြေပြီးမဲ့လူမရှိတယ်ဟုတ်ပါဖြေပြီးမဲ့လူမရှိတယ်အဲ့ဒီမှာလေတရားကလည်းဟိုပရိနိဗ္ဗာန်မှာပုံလားတဲ့ဒီမှာဝင်တော့ဟိုပြုလို့ရတဲ့ဒီတော်နာမဝင်တော့ဖြစ်တယ်ဟုတ်ပါအဲ့ဒီခရီးကတိတဲ့ကောင်ဝင်ပြီးလေသူ့နောက်ဆုံး တော်ကပြတ်တာဟုတ်နော်အေးအေးသာသနာသာဝရကြာတာသာသာနာဘုံတော့လေသာဝရနဲ့ဆက်ပါဆုံးတယ်ဟင်ဟုတ်ပြဟင်သာဝရဘုံတော့လေသာဝရနဲ့ဆုံးမှာသာသနာသာဘုံတော့သာဝရကြာတာသာနာဟုတ်တော့ဟုတ်တယ်ဟုတ်တယ်နော်အေးအဲ့ဒီမှာဘုရားပေါ်ဟင်ဒီဝါနာတို့လိုက်ပါတော့ဝါတို့ဝါတို့ဘုရား ဘာလဲဟူရဲရဲကြမှာပရိနိဗ္ဗာန်ကြီးပဲပဲဒီမှာအဲ့ဒီမှာတဏှာအပေါ်ဘယ်မှာရှိပါသလဲဘာမှမလုပ်ဘူးကောင်းကင်မှာပွားနေတဲ့ဆက်ကြီးမှာခြေရောင်မရှိတယ်ငါသာသနာရဲ့အရှင်ဘက်မှာတမနာဆိုတဲ့ဣရိသာရင်းကြောင့်မရှိဘူးအကြပ်ပဲပေါ်တယ်ဘာလို့တို့ဘုသူရှင်လောက်တာ ဘာသာတိုင်းမှာရှိကြတယ်ပညာရှင်ကြီးဒီဘာသာမှာရှင်းကြီးမရှိဘူးဟုတ်နော်တို့မှာရှင်းကြီးရှိသေးဟဲ့တို့မှာရှင်းကြီးရှိတယ်ကိုမှာရှင်းကြီးမရှိဘူးတို့ကတော့ဒီဘာသာဖြစ်ပြီးကိုတို့ဖြစ်ဖို့တိုက်တွန်းတာဒီလေပါပဲဟုတ်နော်ကိုတို့ဖြစ်ဖို့တိုက်တွန်းတဲ့ဘာသာရှိတယ်ပါအာကိုတို့ဖြစ်ဖို့တိုက်တွန်းတဲ့ဘာသာမရှိတော့သူတကယ်သူရည်ရည်မှုနဲ့ကွာမှာဟုတ်နော်ဟုတ်နော်အဲ့တော့ဓမ္မနာဆိုတာဓမ္မရှိပါဘူး ကောင်းကြီးမှာကြွားနေတဲ့နေ့ဒီမှာရှိရမရှိဘူးငါသံဃာရဲ့တင်ပြမှာကိလေသာငြိမ်းတဲ့သမဏမရှိဘူးဟုတ်လားပြီးတော့အဲ့ဒီသမဏကဘယ်လိုပုဂ္ဂိုလ်မျိုးပါလဲဟောတာမန်ပုဂ္ဂိုလ်နဲ့တူသလားထူးသလားဆိုတာမန်ပုဂ္ဂိုလ်မျိုးကအာယုငါးပါးကိုခံစားပြီးအာယုငါးပါးနဲ့တွေ့တဲ့အခါကိုတုံ့ထုတ်တယ်ဘုရားရှင်တို့အဲ့သမဏအမိခံထားတဲ့ပုဂ္ဂိုလ်က အာယုံ၅ပါးနဲ့တွေ့ရခါဒီပါရပိတ်လည်းမရှိဘူးပါရပိတ်မရှိဘူးတုံ့ထုတ်ခြင်းလည်းမရှိဘူးဟုတ်တော့ဒီပါပိတာပိတာပိတာကိုဒီပါပိတာတတ်တာတတာကိုပြောဟောတာလေဟုတ်တော့ဒါပါဠိလိုပြောတာပါဟိုယူကျင်တာကလည်းပြောတာဒီလိုချင်းဟင်ဟုတ်တော့ဒီတမနာလို့ဒီခံထားတဲ့ပုဂ္ဂိုလ်ဒီပိဋကငြိမ့်နေသောပုဂ္ဂိုလ်ဒီဒီလိုပြောလို့ သမဏဘူပါရီကဖြစ်သွားတယ်။ဣရိတငြိမ့်နေတဲ့ပုံပြီးဟုတ်လားအာယုံ၅ပါးပေါ်ကိုမတာရဘူးမတာရတဲ့အတွက်အာယုံ၅ပါးကောင်းအာယုံနဲ့တွေ့လို့ဆိုးအာယုံနဲ့တွေ့လို့မတုံ့လို့ဘူး။ပြီးတော့တတိယသကလုံးမှာပြုပြင်ထားတဲ့သင်္ခါရမှန်ရဘယ်တော့မှမမြင်ပြုထားတဲ့ဆိုတဲ့ကဖြတ်လို့ရလို့ပြင်လို့ရတာပေါ့ ဟုတ်လားဟုတ်ပါဘူးအယုတ်လို့တာရှုပ်ဖြတ်လို့ရလို့ဒီလိုမျိုးရတာပေါ့ရှုပ်ဖြတ်လို့ရရင်အယုတ်လို့ရမလားရပါဘူးဖြတ်ခံရတဲ့အတွက်ဖြတ်ပြီးလုပ်ရတဲ့အတွက်ပြုပြင်ထားတဲ့သင်္ခါရမှန်များတတ်တတ်ပဲမြဲတယ်ပေါ့မရှိနိုင်ဘူးအဲ့ဒီမှာတို့ရဟနာဖြစ်တာလေမာတာဖြစ်တာလေဟုတ်ကဲ့အဲ့တော့တို့ ဟိုစကားဖုံးလိုက်ရတယ်နော်ဥပကချက်ချင်းတရားနဲ့အရင်ဆုံးတွေ့တာပါတရားမရှိတော့တရားမရှိတော့ဥပတရားအကြောင်းကိုကြားနေတာကာပါပြီယုံကြည်မှုမရှိတော့တရားမရှိတော့ယုံကြည်မှုကြောက်နော်အဲတော့သူတရားဘလောက်ကြီးကြည့်ပြောဟုတ်ကဲ့ဟုတ်ကဲ့တို့ဟာဒီတော့သာဝမျိုးတွေဟုတ်ပါဘူးဗျာ ဟုတ်ဘူးလားသူကသာဝမျိုးတွေနာပါလို့ဟုတ်ပါဟင်ဟင်အဲသာဝမျိုးတွေမဟုတ်လို့ရှိရင်ပြည့်နေတော့ဟိုတော့ဖွင့်နေပြိတ်နေမှာဒီကြားမှာပြီးနေမှာပြီးနေမှာအဲသာဝမျိုးကအဖွဲရတာပါဗျာအပိတ်ရတာပါဗျာတို့ဟာဒီကအနေမှာဘယ်လိုလဲကြာပါတော့ကြာပါဟုတ်တော့ ¿Sí? Está hablando un poquito. Porque la... ¿Sí? ¿Qué no tú? Te la dices ya la misma. Yo yo le te la misma. Cuta y cuyo mucho. Sí, te la... Sí, te la... Ayuda. Ayuda. 姑妈有啥嘛？姑妈的我的拿表达放，呃，来下我嘛，对吧？哎，姑妈的拿书啊，我嘛对吧？ မိုးသားရအောင်မှာကခုမှတရာသူ့ကိုပြောလာနေသူပါလေဟုတ်တယ်နော်ဒီဗီဒါကိုပေါ်တော့ပါပါဗျာပေါ်ပါရင်ပေါ်ပါမလားဗျာဘယ်မှာမှပြုတ်ပြီးပါလေဟဲ့ဟောလာကျေလာလို့လူရအောင်ဟုတ်ပြန်လာမှမြုပ်ပြီဟုတ်ပါလားဗျာသူရံပြောပြောရင်တော့ဒီလေးတောင်အောင်တော့အလုံးပိုက်ပုံပြီးအောင်ရောက်ပြီလို့ တွေရပါဘူး။ဆောင်းဆောင်းအလုံးပိုက်ကုန်ပါမရှိပါဘူးဗျာအလုံးပိုက်ကုန်ရှိပါဘူးရှိဖြစ်ပါဘူးဘုရားကတော့အလုံးပိုက်ကုန်မရှိတော့ဘူးဘုမတော်ဘုမတော်ဘုမရှိတော့ပါရှိတော့ပါဟင်မရှိတော့ပါဘူးမရှိတော့ပါဘူးဘိုက်ကုန်ကတော့မရှိတော့ပါဘူးဟုတ်ကလားပြုတ်ပါပဲဗျာပြန်လာဟင်ဥပမာဘုရား ပြောလို့ရွှေလေးတော့ဘယ်လိုဘုံမှာတော့ပုံတာလဲဟင်ရှိကြပါဘူးရွှေကုန်ပါကြာပြီးတော့ပုံထားတော့တခါရရွှေရကောလဲလဲလဲလဲအကြောက်ထွက်လာဝဲကြီးဝဲချောက်ရွှေရကောခဏလို့လဲလဲလဲလဲမျက်စိရှင်မမြင်တော့ဟုတ်တယ်မျက်စိရှင်မမြင်တော့ရွှေရလဲမျက်စိမဲ့တာဒီကတော့ပုံတာ ဟင်ဟုတ်ကလားလားအရေးကြီးဆုံးတရားတော်လူပဲရှိတာအရေးကြီးတာတို့ကိုပတ်တိကိုရုပ်ရုပ်တော့ဟုတ်တော့တရားရှိရင်ငါထုတ်ခြင်းနဲ့တင့်ရင်နဲ့ခန္ဓာမှန်ပါဟုတ်တော့တင့်ရင်နဲ့ခန္ဓာရှိရင်ရေရေတင်ယူကျူတာတဲ့ဝိရိယလိုက်ရေရေတင်ယူကျူတာတဲ့ဝိရိယလိုက်လာရင်တို့သိပါတော့မှာဟုတ်တော့သိမသားလာမှာကိုလို့ပေါ့သိမသားလာတဲ့ညာမောမပါနဲ့ ဘာသာလို့ဘုလို့ဖြစ်တယ်ဘုလို့လို့ဘုလို့ဖြစ်တယ်ညံမှာပါမှန်ပါဗျာဟုတ်လားမှန်ပါဗျာဒီလိုလိုပတိနဲ့ပဲကိုသွားတဲ့နောင်ဟိုကိုလို့ကိုသိနေတာမဖြစ်နိုင်ဘူးဖြစ်ပါဗျာလောကပဲသိနေတာဖြစ်တာတို့လို့ကိုပဲဖြစ်တယ်မှန်ပါအဲ့ဒီလို့လို့လို့ကိုရှိနေရင်အမြင်ခံတဲ့ပုဂ္ဂိုလ်ရှိတယ်လို့ဉာဏ်မခံတဲ့ပုဂ္ဂိုလ်တွေအများကြီးပါဘူးကိုယ်ကအကျင့်ကိုသိနေတာတို့ပဲသာတည်းအကျင့်ရှိမှကြောက် ယူနိုင်ပါ့မလားဒီနေ့ယူရမှာပါဗျာဟုတ်ကဲ့ဒီသူအယုံမိုက်ကိုမရှိတော့ဒီမောကဟောက်ကိုလို့ရှိဦးမယ်ဒီလိုသာပြီးရှင်းပါမယ်ဒီမောကဟောက်ကိုကိုလာဒီကြီးနာမိုက်ကိုလို့ရှိဦးမယ်ဒီလိုရှင်းလိုက်ရှင်းပါလေပါဗျာဟုတ်ကဲ့လားဒီသူကသူပြောတာတော့ဒီနေ့တော့ဟိုစပြီးနေတာတော့ဗျာ သူတို့ကောင်းတာတာပေးယူတာဒါလို့မရဘူးဘုရားရှင်းနေပြီတို့ကရှင်းနေပြီဆိုတော့တယ်လို့ပါဟိဘေးမှာလာတော့အဲပူလဲလာပြီးတော့အဲပူလေးရောက်လာပြီးပူရတယ်ပေါ့ဟုတ်တယ်ဟုတ်ရပါပါဟိပြီးတော့တို့ပါတို့တို့လည်းခုဒီမှာအသက်ခံတာဟုတ်ရပါပါဟိုတပေါင်းလာပြီးတော့အပြင်သူလည်းဟိုကံဒီရောရာဝတ်တာလည်းတန်ရတော့ပါ ตัวในสังกัดตัวมีเรื่องอย่างมันนี่แหละตัวอาดูจริงมาลากินอาดูในดุยทางเลยเป็นงานเราก็ถ่ายตัวดูดิแต่หาก็ไปดูသူ့ကိုပဲလူလာပြောတယ်ပဲလူလာလုပ်တယ်လေသူကကျင့်တယ်အဲ့လိုပြီးသူအင်းဝန်လာဦးလာဦးတော့ဟိုနတ်တူပွဲရပြီးတော့ဒီလိုမှလာတယ်ဟေးဟိုလာဦးရီဆိုရီနဲ့ပါတယ်ဟုတ်ဒါပဲနေကြတယ်အေးအေးအေးအေးဒီမှာ အေးဒီကိုဘာလို့ပြောဦးတော့တော့သူပူကျင်းအဲကြောင့်သူတို့ဟိုတို့မလာဘူးလားသူကျင်းသူဒီလာဘူးဘူးပေါ့အကျင့်နဲ့တွေ့ကျင့်နဲ့တွေ့တာပါဟုတ်ပါကျင့်ဖို့ဘောဒီဒီဒီဒီလာဖို့ဘူးပေါ့แต่จริงนะดูเรื่องนะยกกลับไปรู้ในยกกลับไปรู้นะเขาว่าไปรู้เรื่องของเขาเลยเอเราต้องนี่จังนะดูมีนาฬิกาโน้มมีนาฬิกาเบกุโรจินากุโรจิเนี่ยดูนะครับเอเอเราดูเยอะจริงนะครับ လိုဟောတာကပေးနေတာပါတို့တွေမဟုတ်ပါဘူးကိုယ်ကပေးတို့ကအိမ်ကနေပြီးမပင်မပန်းချမ်းသာတာလည်းအကျင့်နဲ့ယူလာပါအကျင့်နဲ့ယူရင်ကုသိုလ်ရှင်ဖြစ်တယ်လို့ပညာရှင်ကပညာရှင်ဖြစ်လို့ရှိရင်ဟောတာကြာသူပြီးဟောတာပြည့်ပြီးတွေ့ပြီးပြီပြီလားပြီလို့ရှိရင်ရာသူကိုတို့ကမိတ်ဆွေတို့သဘောထားတာရံမှုရံမှုတို့သဘောထားတာ လောဘတရားမှုဒုက္ခတွေကြီးဒေါသတရားမှုဒုက္ခတွေကြီးရန်သူရန်သူတို့သဘောထားလို့ရှိရင်လောဘနဲ့တွေ့ရင်တို့ကမှတ်မဲ့နေမှာတော့တတိနဲ့ပြည်ရရန်သူမှန်ဒီကတတိနဲ့တို့ရေးချင်မရှိရမယ်ဟုတ်နော်ဒေါသကြီးရန်သူမှန်ဒီကောင်းကြီးငါ့ကိုလာပြီးပါခိုင်းတယ်ဒီကောင်းကြီးဟုတ်ငါ့ကိုလာလာတော့မနေဘူးဆိုတော့ကိုကတတိနဲ့နေရှိနေရမှာဒေါသလာလည်းဒီတိုင်းတကားဖွင့်တော့မှာပေါ့ဘူး ဟုတ်နော်ဟုတ်တော့နေနိုင်မှာမလားယုအဲ့ကုသိုလ်ရှင်တွေတော့လားပညာရှိတွေတော့ပါကုသိုလ်ဆိုရင်လောဘပို့တဲ့နေရာလောဘအပ္ပခံဖို့လူကြီးတယ်ဒေါသပို့တဲ့နေရာသွားပြီးဒေါသသတ်ခံဖို့လူကြီးတယ်အဲ့ဒါတို့မရောက်ခြင်းနဲ့ပယ်ပြီးပါဒီနည်းနဲ့မရောက်ပါဘူးမှန်ပါပါဘုရားသာသာ